ပုဂ္ဂိုလ်သည်တတေဝတေနပါပိယောယောဂုတ်တကုတ်တမပတိကုဇံတော်သင်္ဃမေဇိတိဒုဇယသောထိုပုဂ္ဂိုလ်သည်တတော်ထိုပထမအမျက်ထွက်သူတဲ့ပါပိယောပူ၍ယုံညံ့ဤလူတယောက်ဟာတယောက်ကိုယ်ကိုလာပြီးတော့စိတ်ဆိုးတဲ့ပုဂ္ဂိုလ်ကိုပြန်ပြီးတော့တုံ့ပြန်ပြီးစိတ်ဆိုးတယ်တဲ့အဲ့ဒါလို့ဆိုလို့ရှိရင်ပြန်ပြီးတုံ့ပြန်တဲ့ဒုတိယလူကပိုးပြီးယုံညံ့တယ်တဲ့ ပထမလူကတော်သေးတယ်ပေါ့လေအဲ့တော့ဆိုလိုတာကသူစိတ်ဆိုးလို့ကိုစိတ်ဆိုးတော့ဘာဖြစ်တယ်လဲလို့ဆိုတော့သူ့အပြစ်ကိုစီရောက်မလာဘူးလားရောက်လာတဲ့အခါကျတော့ကိုကပဲညံ့မနေဘူးလားအဲ့ဒါပြောတာအဲ့တော့သူ့အပြစ်သူ့ဟာနဲ့သူရှိပါစေကိုစီမရောက်စေနဲ့ခုနမြတ်စွာဘုရားလို့မယူနဲ့ပြန်ပေးလိုက်တဲ့ဟုတ်ကဲ့လားဘယ်လိုပြန်ပေးရမှာအောင်သီခံလိုက်စိတ်မဆိုးနဲ့တဲ့ ကုဋ္ဌမပတိကုသံတော်သင်္ဃမေစေတိသုရိယံကုဋ္ဌံမိမိအားအမျက်ထွက်သောပုဂ္ဂိုလ်ကိုအပတိကုသံတော်ပြန်၍စိတ်မဆိုးအမျက်ထွက်သောပုဂ္ဂိုလ်သည်သင်္ဃမေအောင်ခဲ့နိုင်ခဲ့သောစစ်ပွဲ၌ဒုစရာအောင်နိုင်ခဲ့တဲ့စစ်ပွဲကိုဇွေတိနာမအောင်သည်မြည်၏တဲ့ဟောမရှင်းဘူးလားအတိဘယ်ဟာဟောဗျာဘယ်နဲ့ရှင်းမှလဲဆိုရင်ဟင် ကိုယ်ကလာပြီးတော့စိတ်ဆိုးအမျက်ထွက်တဲ့ပုဂ္ဂိုလ်ကိုတဲ့ကိုကပြန်ပြီးစိတ်မဆိုးပဲတီးခံပြီးငြိမ်ငြိမ်ကလေးနေလိုက်တယ်ဆိုလို့ရှိရဲ့အဲ့ဒီပုဂ္ဂိုလ်ဟာအောင်နိုင်ခဲ့တဲ့ဒေါသခေါ်တဲ့စစ်ပွဲကို အောင်ပွဲရလိုက်တာပဲတဲ့ဟုတ်ကဲ့လားလောင်ချစ်ပွဲစုမျက်ထွက်သူကို တုံမှုပြန်လျက်မျက်မှန်ထွက်တော့ မြောင်ဖြစ်ပွဲစုမျက်ထွက်သူကိုတုံမှုအမြဲပြန်မထွက်ကအောင်ခက်နိုင်ခဲ့စစ်မြေတဲ့ဝဲအောင်ပွဲရသည်သူဟုမြည်ရှင်မကြည်စိတ်ခက်အမျက်ထွက်သူထိုသည်လူနှင့်တုံမှုပြန်လျက်မျက်မှန်ထွက်သောရှေ့တဲ့နောက်လူမိုက်သောဟု၏မကတွေပါလင်္ကာသိမန္တိဆရာတော့စာအုပ်ထဲပါမမသိတော့ငေးကြည့်နေကြတယ်စာအုပ်ထဲမှာစာမျက်နှာ146မှာပါသည် ဆိုလောင်ချစ်ပွဲစုမြတ်ထွက်သူကိုတုံးမူအမြဲပြမထွက်အောင်ထနိုင်လေစင်မြေရဲဝဲအောင်ဝဲရသည်နောက်တစ်ခါ အဲ့ဒါဒီလောက်ဆိုတော့ပါပြီနောက်သောဝသတ္တတာဆုံးမစကားနာလွယ်ခြင်းဆိုတဲ့မင်္ဂလာဆုံးမစကားနာလွယ်ခြင်းလည်းပဲကောင်းကျိုးချမ်းသာဤဝါချမ်းသာကြောင့်ကောင်းမြတ်သောမင်္ဂလာပါပဲတဲ့ဒီမှာအရှင်သာရိပုတ္တရာဘလောက်ဆုံးမစကားနာယူလွယ်တယ်ဆိုတာလဲစာအုပ်ထဲမှာရေးချပြထားတယ်။နောက်အရှင်ရာဟုလာဘလောက်ဆုံးမစကားနာယူလွယ်တယ်ဆိုတာလဲဒီထဲမှာပြထားတယ်။အရှင်ရာဟုလာသောဝသတ္တဂုံနဲ့ပြည့်စုံတယ်ဆိုတာ အင်မတန်နာမည်ကြီးတဲ့သာသနာမှာသောဝသတ္တဒါဆိုတဲ့သကလုံးရဲ့ဆန့်ကျင်မဲ့သလုံးကဒုပ္ပစသောဝသတ္တဒါဆိုတာဆိုဆုံးမလို့လွယ်ကူတာဒုပ္ပစဆိုတာဆိုရဆုံးမရအင်မတန်ခက်တဲ့ဟာကြီးတဲ့ဟုတ်ကဲ့လားအင်မတန်ခက်ကြဟာကြီးတဲ့ဘလုံးမပြောလို့ဆိုလို့နားမထောင်ဘူးတဲ့အဲ့ဒါဒုပ္ပစခေါ်တယ်ဆိုဆိုဆုံးမလွယ်တာကိုသောဝသတ္တဒါဒါကြောင့်မို့လို့အရှင်ရာဟုလာသောဝသတ္တဒါဂုံနဲ့ပြည့်စုံတဲ့ ပြည်စုံတာသာသနာမှာအင်တန်ထင်ရှားတယ်အရှင်သာရိအရှင်ရာဟုလာကဘာကြောင့်များသောသတ္တရဂုံနဲ့ပြည်စုံတယ်လဲဆိုတော့အခြေခံစိတ်ဓာတ်ဖြောင့်မှမှန်ကန်လို့သူ့အနေနဲ့ဆိုလို့ရှိရင်ငါစัจ java ရေမင်းလောင်းဖြစ်တဲ့ငါပဲငါဟာမြတ်စွာဘုရားရဲ့သားပဲဆိုပြီးတော့မာမာနခံပြီးတော့သုံးမစကားမနာမနာယူနာယူဖို့ရခဲတဲ့အခြေအနေမဖြစ်နိုင်ဘူးလား ဖြစ်နိုင်တယ်ဒါပေမဲ့အဲ့ဒါလိုမရှိဘူးသူမှသူကိုယ်သူဖရာသားရဲ့လို့လည်းသဘောမထားဘူးစัจ java ရိမင်းလောင်ရဲ့လို့လည်းသဘောမထားဘူးသူကိုယ်သူမြတ်စွာဘုရားရဲ့သာသနာတော်မှာသာသနာဝန်ထမ်းတဲ့ရှင်သာမဏေလေးပဲဥပဇင်းလေးပဲလို့ဒီလိုပဲသူသဘောထားတယ်ဒါကြောင့်ရှင်သာမဏေဟာဥပဇင်းဟာအမြဲတမ်းဆုဆုံးမှလွယ်ရမယ်ယဟန်တန်ဃာတွေရဲ့ကြည်သူတွေရဲ့ဝတ္တရားတွေကိုပြုစုရမယ်အစရှိသည်ဖြင့်ဒီလိုစိတ်ထားပဲထားတော့အမြဲတစေမနဲ့လင်းမိဆိုလို့ရှိရင် သဲတစ်ခုလက်ထက်ထက်ကျုံလိုက်တယ်ကျုံလိုက်ပြီးတော့ဒီကနေ့မြတ်စွာဘုရားနဲ့တကွယန္နာအရှင်ကြီးမြတ်ကြီးများဆရာတော်များရဲ့အဆုံးအမကိုလက်ခုပ်ထဲမှာရှိတဲ့သဲနဲ့အမျှရရပါလို့ဤလို့အဲ့ဒါလို့ဆူတောင်းတာတယ်လက်ခုပ်တဲ့သဲသဲသဲကျုံလိုက်တယ်ဆိုတော့နှစ်ပွင့်သုံးပွင့်တော့ပါမှာပေါ့ဟမ်ဘယ်လောက်လောက်များမလဲအဲ့တော့သူဆိုလိုတာက ဒီသဲလုံနေနဲ့အမျှမရေမတွက်နိုင်တဲ့အဆုံးအမတွေကိုရရပါလို့ဤအဲ့ဒီအဆုံးအမတွေကိုလိုက်နာရပါလို့ဤလို့ဒီလိုဆူတောင်းတာမဟုတ်ဘူးလားလိုက်နာခြင်းလွန်းလို့ဒါကြောင့်မလို့ဘယ်နေရာမဆိုအရှင်ရဟုလားဆုံးမလို့တိတ်ပြီးလွယ်ကူတယ်တချို့ကသူ့အကြောင်းသိကျင်တော့စမ်းညင်လို့မလို့အရှင်ရဟုလားလာပြီဆိုလို့ရှိရင်အရှင်ရဟုလားတဲ့လာတဲ့လမ်းမှာအမိုက်တွေပြစ်ထားလိုက်တယ်တမျက်စီးတွေပြစ်ထားလိုက်တယ်တောင်းတွေပြစ်ထားလိုက်တယ် တောင်းနဲ့ပြစ်ထားလိုက်ပြီဆိုလို့ရှိရင်နောက်ရောက်လာတဲ့ယဟန်တွေကဟဲဒီနေရာကလည်းရှုပ်ပွေးနေတယ်မလားအမိုက်တွေကလည်းပုံလို့ပွားလို့အမိုက်တောင်းတွေကလည်းဟိုနာဒီနာဟိုနာဒီနာပြန့်ကျဲနေတာပဲတမျက်စိတွေကလည်းကိုယ်ယုတ်ကာရနဲ့ဘလို့လူတွေများလောက်သွားကြတာတော့ခက်လိုက်တာနော်စီမရှိကမ်းမရှိနဲ့ချမ်းမြေ့တာလို့များလားမသိတော့ဘူးချမ်းမြေ့တာအဲ့လိုပဲလားတခါရရန်တော့ဟုတ်လားမသိဘူးနော် ဒီတော့အဲ့ဒါအနာရှိတဲ့အခုနအဲ့ဒါလိုပြစ်ထားတဲ့ဥစဉ်တွေကပြောတယ်တခြားဟုတ်ပါယူလားရှင်ရာဟုလားပေါ့ဒါမျိုးသူပဲလောက်တတ်တယ်ဒါကြောင့်သူပဲသူပဲဒီတော့ရှင်ရာဟုလားကအရှင်ဖရာတို့ဘယ်နဲ့မဟုတ်တရုပ်စကားတွေပြောနေတော့တပည့်တော်အခုမှလာတယ်ဘာကြောင့်တပည့်တော်ပြရတယ်လို့ဆိုတော့မဟုတ်ဘဲနဲ့ရှင်ဖရာတို့ပြောတာရှင်ဖရာတို့မတရားဆွဆွဲတယ်တပည့်တော်မခံဘူးဖရာမြတ်စွာဘုရားသွားလျှောက်တယ်အဲ့ဒါလို့ဆိုသလား မဆိုးဘူးတဲ့မမဘုရားတပည့်တော်ပဲပြစ်ထားမိပါတယ်တိမ့်လိုက်ပါမယ်ဘုရားဆိုပြီးအမိုက်တရိုက်တမျက်စိနဲ့လှဲတောင်းနဲ့ထဲကျုံပြီးတော့သွားသွန်းတမျက်စိလဲတမျက်စိနေရာကြာကြာနာနာပြန်ထတောင်းလဲတောင်းနေရာကြာကြာနာနာပြန်ထပြီးတဲ့အခါကျမှရှီခိုးလိုက်သေးတယ်မမဘုရားနောက်ဒီလိုမဖြစ်ရပါဘူးတဲ့ဟောမကောင်းဘူးလားနော်ကောင်းလိုက်တာ အတုယူစရာမကောင်းဘူးလားအဲ့အတုယူစရာကောင်းတာပဲအဲ အဲ့ဒါလို့ဆုံးမလဲတဲ့အတွက်တရားရသွားတဲ့ပုထိလယဟန်တော်ကြီးဆရာတော်ကြီးဆိုတဲ့အကြောင်းလည်းဒီထဲမှာထည့်ထားတယ်အဲ့ဒါခွန်ကြီးတို့မပြောတော့ဘူးစာတဲ့ကြည့်ကြပြီးတော့ရှေ့သွားမယ်နော်ဒီတော့အဲ့ဒီမှာဆုံးဆုံးမလွယ်ဖို့ရာ အတွက်ကျမ်းဂန်ကဖော်ပြထားတာရာဒထေရဝတ္ထုမနိဒိနံဝပဝတ္တာရံယံပတ္တိဝိဇ္ဇတတိနံ နိကချဝါဒိမေတာဝိန္တာဒိဋ္ဌံပဏိတာပစေတာဒိဋ္ဌံပဇမာနတတေယဟောတိနပပိယောရှင်းညရဲ့လားလို့မေးရင်မရှင်းပါဘူးဖះလို့ဖြေမှာမလို့မမေးတော့ဘူးနော်မမေးတော့ဘူးယံအကျင်ပုဂ္ဂိုလ်ကိုဝိဇာဒတိနာ အပြစ်ပြလျက်ဆိုဆုံးမတတ်သောယံအကျင်ဆရာကောင်းတမကောင်းကိုပတ်သေးတွေ့မြင်ညာအာမေတာဝိပညာရှိသောပဏိတံပညာပြည့်ပညာနှင့်ပြည့်စုံသော ဒါတိတံထိုလိုသဘောရှိသောဆရာကိုနိကရှဝါဒိန်နှိပ်သိရင်နှိပ်လျက်ဆိုတတ်သောဒါတိတံထိုသောသဘောရှိသောဆရာကိုနိဒီနံရွှေအိုးကြီးတို့ကိုပဝတ္တာရံဝတ်လက်ချွန်းထိုးလျက်ပြောပြတဲ့ပုဂ္ဂိုလ်ကိုကဲ့သို့ပဇေစိကရာဤဒါတိတံအပြစ်ရှိသည့်အခါမှာနှိမ်သင့်လင်နှိမ်လျက်မြောက်သင့်လင်မြောက်လျက်ပြောဆိုဆုံးမှတော့ထိုကဲ့သို့သောဆရာသမားကို ပဇမာနတစီကသောပုဂ္ဂိုလ်အားတေယောမြတ်သည်ဟောဒီဖြစ်ဣနပါပိယောမယုတ်ညံပေတဲ့မှန်သလားမေတ္တာကရုဏာရှေးရှုကားဖြင့်နာနာကျင်ញင်အပြည့်မြင်တိုင်းသွန်သင်တယုပန္တိမျိုးကို ရွှေအိုးညွန်ကြသူအလားသို့ဝတ်သွားစီကဆက်ဆန္ဒများများအကျိုးတွေဆို ဟုတ်သေးပါဘူးနော်မဟုတ်ပါဘူးဘာကြောင့်မဟုတ်တယ်လဲဆိုတော့ဘုန်းကြီးကမေတ္တာလို့တိုင်းပေးတယ်ပရိသတ်ကမေတ္တာလို့ဆိုတယ်မမရရလည်းမပါဘူးရပင်လည်းမပါဘူးအဲ့ဒါကိုမေတ္တာတဲ့မေတ္တဘောကြနေရတယ်စိတ်ခတ်ခြင်းလို့လားอืมဒီနေ့ကตาကြီးမွေးမင်းနေမြစ်ထဲစိတ်ခတ်လို့သွေးကုန်ကြတယ်ဆိုမဟုတ်လားအဲမြစ်ကိုကောင်းကောင်းရှောင် ကကရုဏာလို့ခြားပေးတယ်အဲ့ဒီကသလိုက်ဆိုတာကကယုဏတဲ့တချို့ကဂယုဏတဲ့အတော်ကိုဟာမကြတော့ကိုသာရှိတဲ့အတိုင်းဖတ်ပါမှာပေါ့မေတ္တာ ကရုဏာ အဲ့ဒါလို့လိုက်နာလွယ်တဲ့ပုဂ္ဂိုလ်မှအဆုံးအမရတယ်အဆုံးအမရမှပဲလမ်းမှန်ရောက်တယ်ဒါကြောင့်ဩရိယနုတတေယအတ္တဘာဇာနိဝရယေတတံဟိတောပိယောဟောတိအတတံဟောတိအပိယောအဲ့ဒီဂါထာကိုတော့ဘုန်းကြီးကအောက်မှာမြန်မာပြန်တဲ့တဲ့ပေးထားတယ်ဩရိယအကြောင်းပေါ်သည့်အခါဆုံးမရ၏ဆုံးမစရာအကြောင်းပေါ်တဲ့အခါဆုံးမရမယ်တဲ့ မဆုံးမပဲနှုတ်ပိတ်မနေရဘူးနှုတ်ပိတ်နေရင်အဲ့ဒါဆရာကောင်းတမကောင်းမဟုတ်ဘူးတဲ့ကိုတပည့်ကိုချစ်တာခင်တာကြည်ဝါစေချင်တာမဟုတ်ဘူးတဲ့တပည့်ကိုချစ်တယ်ခင်တယ်ကြည်ဝါစေချင်တယ်ကုသိုလ်များစေချင်တယ်ဆိုလို့ရှိရင်ဆုံးမစရာပေါ်သေးအခါမှာမဆုံးမပဲမနေပဲနဲ့ချက်ချင်းဆုံးမရမယ်အကျိုးအကြောင်းပြပြီးတော့အနုသာတေယအပြစ်ဖြစ်မိကိုမြင်၍ကြိုတင်ဆုံးမရ၏တဲ့အနုသာတေယဆုံးမနေဆိုတာတဲ့ အကြောင်းတော့မပေါ်သေးဘူးနောက်ခါမှဒီလိုဒီလိုအကြောင်းပေါ်နိုင်တယ်ဆိုတာကြိုတင်မြင်ပြီးတော့ကြိုတင်ဆုံးမပါတဲ့ဒါအနုတတရားအတ္တဘာသနိဝရရဲ့မသူတော်တရားအကုသိုလ်များမှလည်းတားမြစ်ရ၏တဲ့အဲ့ဒါလို့ဆုံးမယုံမကဘူးအကုသိုလ်ဖြစ်เสียအလုပ်တွေမလုပ်အောင်မပြောအောင်မပြောမကြံမတွေးအောင်တားမြစ်ရမဲတဲ့တတံဟိတောပိယောဟောတိအဲ့ဒါလို့ဆုံးမတဲ့ပုဂ္ဂိုလ်ကိုသူတော်ကောင်းတွေကတော့ချစ်မြတ်နိုးကြပါတယ်တဲ့ဟုတ်သလား သူတော်ကောင်းကတော့ချင်းမြန်နိုးတယ်သူရုပ်မှာလူမိုက်ကတော့ချင်းမြန်နိုးနိုင်ပါမလားမချက်မြုံနဲ့မချင်းမြန်နိုးနိုင်ဘူးအတတံဟောဒီအပိယောသူတော်မဟုတ်သူရုပ်တို့မချင်းမြန်နိုးပြီရာအရှင်ကတ္တဗာကြီးတပိမိုက်သွားပြီးဆုံးမမိတာနဲ့ပါလို့အဲကြောင်မီချိုအိုးတွေဒုတ်နဲ့ရိုက်ခွဲပြလိုက်တယ်အဲ့ဒါသူတော်သူတော်ကောင်းကတော့ဆုံးမတဲ့ပုဂ္ဂိုလ်ကိုချင်းမြန်နိုးတယ်သူတော်မဟုတ်သူရုပ်သူမိတ်ကတော့ဆုံးမတဲ့ပုဂ္ဂိုလ်ကို မချစ်မြတ်နိုးနိုင်ဘူးတဲ့ခန္ဒီသာသောသတ္တသမနာနိစ္စဒတနာရှေ့သွားမယ်သမနာနိစ္စဒတနာကိလေငြိမ်းချမ်းကိုယ်စိတ်ငြိမ်းချမ်းကျင့်ဖြောင်းတန်းသည့်ယဟန်တန်ဃာသူတော်စွာကို အခါသင့်တော်အခွင့်ပေါ်တိုင်းဖူးမြော်ရခြင်းသည်လေဩတမန်ချမ်းသာဆောင်တလွန်ထူးမြတ်သည့်မင်္ဂလာကြီးဝါချမ်းသာကြောင့်ကောင်းမြတ်တော်မင်္ဂလာပါပေတည်းသမဏဆိုတာငြိမ်းအေသူလို့အဓိပ္ပာယ်ရတယ် ။ဘာငြိမ်းအေးနေတာလဲဆိုကိလေသာငြိမ်းအေးနေတာ။ယဟန်ပေါ့။ဘာငြိမ်းအေးတာတော့ကိလေသာငြိမ်းအေးတာစိတ်ထဲမှာကိလေသာငြိမ်းအေးလို့စိတ်ငြိမ်းအေးနေပြီဆိုလို့ရှိရင်ကိုယ်ကမငြိမ်းအေးပြီဘူးလားငြိမ်းအေးတယ်အဲ့ဒါလို့ငြိမ်းအေးတဲ့ကိုငြိမ်းအေးမှုစိတ်ငြိမ်းအေးမှုရတာဘာကြောင့်လဲဆိုတော့ဖြောင့်မတ်တဲ့အကျင့်ကိုကျင့်လို့ဘာအကျင့်ကျင့်လို့လဲ ဥဇုပฏิပန္နောမာယာတာတေတာထေမာယာကင်းစင်กว่า၍ဖြောင်းစွာကျင့်ကြံတော်မူပါပေ၏မာယာဆိုတာရှိတဲ့အပြည့်ဖုံလွှမ်းတဲ့စိတ်တာထေယဆိုတာမရှိတဲ့ဂုံရှိဟန်ဆောင်တဲ့စိတ်ဒီဟန်တော်တွေမှာမရှိတဲ့ဂုံရှိဟန်ဆောင်တဲ့စိတ်လည်းမရှိဘူးရှိတဲ့အပြည့်ကိုဖုံလွှမ်းလည်းမဖုံလွှမ်းဘူးဒါကြောင့်မလို့ဖြောင်းမြောင်တဏ္ဍမဲ့ကိစ္စတာကျင့်မှန်ကိုကျင့်ကြံတဲ့အတွက်လောဘဒေါသမောဟကိလေသာငြိမ်းလို့မလို့စိတ်လည်းငြိမ်းကိုယ်လည်းငြိမ်းတဲ့အတွက် မဏနိစ္စတတနာကိုစိတ်ငြိမ်းချမ်းကျင်ဖြောင်းတန်းသည့်ယဟန်တန်ငါသူတော်စွာကိုအခါသင့်တော်အခွင့်ပေါ်တိုင်းဖူးမြော်ရခြင်းသည်လေအခါသင့်တိုင်းအခွင့်တော်တိုင်းဖူးမြော်ပါတဲ့ဖူးမြော်ပြီဆိုလို့ရှိရင်ကုသိုလ်ပွားတဲ့ဒီယဟန်တန်ငါထမ်းမှတရားစကားတစ်လုံးဖြစ်ဖြစ်တပါရဖြစ်ဖြစ်နာကြရပြီဆိုလို့ရှိရင်ကို့မှာအသိဉာဏ်တိုးတယ်အသိတိုးတာနဲ့အမျှ ကုသိုလ်ပွားအောင်နေတတ်တယ်ထိုင်တတ်တယ်စိတ်ချမ်းသာအောင်နေတတ်တယ်ထိုင်တတ်တယ်ဒါကြောင့်မို့ယဟန်တော်ကိုဖူးမြော်ရတာကြီးပွားချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာဟုတ်သလားသမဏနိစ္စတတနံကိုစိတ်ငြိမ်းချမ်းခြင်းဖြောင့်တန်းသည့်ယဟန်တန်ဃာသူတော်စွာကိုအခါသင့်တော်အခွင့်ပေါ်တိုင်းဖူးမြော်ရခြင်းသည်လည်းဥဒ္ဓမံချမ်းသာဆောင်တလွန်ထူးမြတ်သည့်မင်္ဂလာကြီးပွားချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေတည်းဟုတ်ကဲ့လား အဲ့ဒါတော့ဒီလောက်ဆိုလို့ရှိရင်တော်လောက်ပြီဒါကြောင့်လေယဟန်တန်ဃာတွေမှာသွားသွားဖူးမြော်နေကြတာမဟုတ်လားမင်္ဂလာပေါ့နော်နောက်တစ်ခုကကာလေနာဓမ္မသာကိစ္စာကာလေနာသင်လျော်လျောက်ပတ်သောအခါ၌ဓမ္မတာကိစ္စတရားတော်ကိုဆွေးနွေးရခြင်းသည်လည်းမင်္ဂလာပဲသင်လျော်တဲ့အခါမှာတရားကိုဆွေးနွေးရတာမင်္ဂလာပဲဟုတ်ကဲ့လားတရားမဆွေးနွေးကြဘူးလား ဆွေးနွေးကြတဲ့အခါကျတော့အယူအဆတူတာလည်းရှိတယ်မတူတာလည်းရှိတယ်မဟုတ်လားအဲအယူအဆမတူဘူးဆိုတဲ့အခါကျတော့ဘာလုပ်ကြလဲလက်သီးလက်မောင်းတွေတန်းညလို့နောက်ကြတော့ဒုတ်တွေဓာတ်တွေကင်ညလို့မဟုတ်ဘူးလားအဲ့ဒါလို့ဖြစ်တာတွေမရှိဘူးလားပရမပညာညင်းညတာတွေလေရှိတယ်မဟုတ်လားအဲ့ဒီလိုတရားဆွေးနွေးပွဲဟာဖြင့်မင်္ဂလာပါပဲပဲ ဟုတ်ဘူးလားဟင်ဒါဖြင့်ရင်နားထောင်ကြည့်ပါကာလေနဓမ္မတာကိစ္စသူရောကောင်းတတရားမြတ်ကိုလျောက်ပါသောခါစုဝေးလာ၍ဤသာရှင်ပြဟောပါတယ်တော့လက်သိလက်မောင်းတွေပါရဲ့လားပါပါဘုရားအာကျုပ်ပြောတာမှန်တယ်ခမပြောတာမှားတယ်ပါရဲ့လား အိုးဟုတ်လိုက်တာမိတ်ဆွေခမပြောမှာပဲဒီတရားကျွန်တော်သိရတယ်ဟောမဟုတ်လားပြောတဲ့ပုဂ္ဂိုလ်ကကသဘောကျမသွားဘူးလားနာရတဲ့ပုဂ္ဂိုလ်ကလည်းတန်မြာရှင်လို့စိတ်ထဲမှာကြည်လင်ချွန်းလန်းဝမ်းသာလို့အဲ့ဒီဆွေးနွေးမှုမျိုးကိုပြောတာဒါကြောင့်မလို့ကြည်သာရှင်ပြဆွေးနွေးရခြင်းသည်လေဥတ္တမချမ်းသာဆောင်တာလွန်ထူးမြတ်သည် မင်္ဂလံជីវချမ်းသာကြောင့်ကောင်းမြတ်သောမင်္ဂလာပါပေတည်းဆိုကာလေနဓမ္မတာကိစ္ဆာ ရှေ့ကတရားဆွေးနွေးတာကြားဟုတယ်မဟုတ်လားယုတ်တရားနံတရားပရမတရားဓာတရားပညာတရားတွေလူနှစ်ယောက်ဆွေးနွေးနေကြတာအဲ့ဒီမှာအမျိုးသမီးတွေလည်းပါတယ်တဲ့ဒါလူတစ်ယောက်ကပြောတယ်အိုးလောကမှာလူဆိုတာပုဂ္ဂိုလ်သူဆိုတာတ attva ဆိုတာမရှိ သူမရှိငါမရှိအမျိုးသမီးရှိအမျိုးသားမရှိဘာပဲရှိတယ်လဲဆိုတော့ယုတ်နဲ့နာမဲရှိတယ်ဟောဒီကကျုပ်ကိုင်းကြည့်ပါကျုပ်မဟုတ်ဘူးယုတ်ပြအဲ့ဒီမှာကျုပ်စိတ်ထဲမှာရှိနေတာတွေကျုပ်မဟုတ်ဘူးစိတ်ပြ ခမရရှိတာလဲစိတ်ခမရရှိတာလဲယုတ်အော်အဲ့ဒီနာကခမရတက္ကမလည်းပဲယုတ်ဟောကြုတ်ကင်ကြည့်မယ်ယုတ်ဟောအဲအမျိုးသမီးမဟုတ်ဘူးတဲ့ယုတ်တယ်ယုတ်တယ်မဲသူကတော်တော်ကိုတရားနိုင်နေနေတာဟုတ်အဲ့ဒီတော့တကားကဘာလုပ်တယ်လဲဆိုတော့အနာမှာရှိတဲ့ဒုတ်ကောက်ထိုင်ပြီးတော့အဲယုတ်ကယုတ်ကိုခြသဗျာခြသဗျာဆိုခေါင်းရိုက်ခွဲလိုက်တယ် နော်အဲ့ဒါမင်္ဂလာဖြစ်တဲ့ဓမ္မတာကိစ္စလေနော်မင်္ဂလာဖြစ်တဲ့ဓမ္မတာကိစ္စကဲရှိသွားမယ်တဘောဇဗျမစရိယံသာအရိယသစ္ဆနာတတနာနိဗ္ဗာန်တစ္ဆိကရိယာသာဣတမင်္ဂလမௌတမတဘောဇချိုးချမ်းစွာကျင့်ရခြင်းသည်၎င်းရှိကအဲ့ဒါလောက်ပဲအနဲ့မြန်မာပြန်ထားတဲ့ ဗျမစရိယံသာမြတ်သောအကျင့်ကိုကျင့်ရခြင်းသည်၎င်းအရိယတစ္ဆနာတတနာမြတ်သောတစ္ဆာလေးပါးကိုသိမြင်ရခြင်းသည်၎င်းနိဗ္ဗာန်တစ္စိကိရိယာအစနိဗ္ဗာန်ကိုမျက်မှောက်ပြုရခြင်းသည်၎င်းဧတံဣတရားလေးပါးသည်မင်္ဂလမုဒ္ဓမံမြတ်သော မင်္ဂလာဖြစ်ပါပေ၏အဲ့တော့ရှိကဘာသာပြန်နာကတဘောစချိုးကြံစွာကျင့်ရခြင်းသည်၎င်းဆိုတော့အတိဘယ်ကတိတ်မပေါ်ပဲဖြစ်နေတယ်နော် ချိုးစားညာချိုးကြံစွာကျင့်ရခြင်းဒီ၎င်းဆိုတော့ထမင်းနဲ့နဲ့စားအဝတ်စုပ်စုပ်ဝတ်ရမလိုလိုမဟုတ်ဘူးလားအဲ့လိုဖြစ်မနေဘူးလားဒီလိုဖြစ်နေတဲ့ဒါပေမဲ့လို့ကျမ်းဂန်ကဖွင့်ပြတာတော့အဲ့ဒါလိုမဟုတ်ဘူးဒီမှာဘုန်းကြီးတို့ကကျမ်းဂန်ကဖွင့်ပြတဲ့အတိုင်းဒီမှာရေးထားတဲ့ဒေဝတေတိလိုရေးဖြင့်မေးလျှောက်ထားသည့်ဥနတ္တတပောဇမျက်စိနာနာရှာကိုစိတ် သုပိအိန္ဒြေစောင့်လေသီလတပခောယအကျင့်မျိုးကိုကြိုးစားကျင့်ကြံခြင်းသည်၎င်းဗြဟ္မစရိယံသာတစ္ဆာလေးအညံသက်ဝင်၍တည်မြင်စေတာအကျင့်မြတ်ကိုမပြတ်ကျင့်ကြံခြင်းသည်၎င်းအရိယတစ္ဆာနာဒသနံဒုက္ခသမုဒယနိရောဓနှင့်မေဃမိသားလေးသစ္စာကိုမှန်စွာသိမြင်ခြင်းသည်၎င်းနိဗ္ဗာန်တစ္စိကရိယာသဒုက္ခခတ်သိမ်းချုပ်ပြတ်ငြိမ့်၍ဇတိယမံအေနိဗ္ဗာန်ကို မဲ့ညံဖူးညံဖြင့်လင်မြန်စွာမျက်မှောက်ပြုအပ်ခြင်းသည်၎င်းဧတံဣတိယလေးပါးသည်အောက်တမန်ချမ်းသာဆောင်တလွန်ထူးမြတ်သည့်မင်္ဂလာကြီးပွားချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေတည်းဆို ယုတ်မှတ်ရ ဒီတဘောဇဗြဟ္မစရိယံစာဆိုတဲ့မင်္ဂလာကဘုန်းကြီးတို့ယောဂီပရိသတ်နဲ့တိုက်ရိုက်သက်ဆိုင်ပြီးယောဂီပရိသတ်ကျင့်နေတဲ့မင်္ဂလာပဲတဘောဇတပပါဠိကသူ suffix မပါဘူးဆိုရင်တပ suffix ထည့်လိုက်တော့တဘောအတူတူပဲအတိပဲတပောတပတပဆိုတာကိလေသာကိုပူလောင်စေတတ်တဲ့တရား ပူလောင်စေတတ်တဲ့အကျင့်ဒါကိုတပလို့ခေါ်တာအဲ့ဒါလေးလည်းပဲဒီမှာအဓိပ္ပာယ်ထည့်ပေးထားပါတယ်ဘယ်နှမှတော့မသိဘူးရှားလို့တော့မရဘူးကိလေသာကိုပူလောင်စေတတ်တဲ့တရားကုလေသာကိုပူလောင်စေတတ်တဲ့အကျင့်ကိုတပကိလေသာပူလောင်စေတတ်တဲ့ဆိုတဲ့ပြင်ကိလေသာကိုမီးမြိုက်တတ်တဲ့ရှုမြိုက်တတ်တဲ့တရားပေါ့ကိလေသာကိုရှုမြိုက်တတ်တဲ့တရားဆိုဘယ်သူလဲဘယ်သူပဲရှိတယ်လဲဆိုတော့တတိဝိရိယတမာတိပညာ တတ္တာတတိဝိရိယသမာဓိပညာဒီတရားတွေပဲတတ္တာယုံကြည်မှုရှိတော့တတိယုတ်တရားနန္တရားကိုရှုမှတ်တယ်ရှုမှတ်တော့သမာဓိတည်ငြိမ်တယ်ရှုမှတ်လို့တည်ငြိမ်ပြီဆိုလို့ရှိရင်အဲ့ဒီစိတ်ထဲမှာလောဘဒေါသမောဟကိလေသာဝင်သေးသလားအဲမဝင်တော့ကိလေသာမီးရှို့တာပဲမဟုတ်ဘူးလားအဲပညာရုပ်ရဲ့အနိစ္စဒုက္ခအနတ္တနာရဲ့အနိစ္စဒုက္ခအနတ္တမြင်ရတဲ့ဆင်းရဲအဆင်းရဲအနိစ္စဒုက္ခအနတ္တကြားရတဲ့အတန်ရဲ့အနိစ္စဒုက္ခအနတ္တ အနတ်ရဲ့အနိစ္စဒုက္ခအနတ္တအရသာရဲ့အနိစ္စဒုက္ခအနတ္တထိစရာတွေ့စရာရဲ့အနိစ္စဒုက္ခအနတ္တကြံတွေးစရာသဘောတွေရဲ့အနိစ္စဒုက္ခအနတ္တကြံတွေးစိတ်တွေရဲ့အနိစ္စဒုက္ခအနတ္တမမြဲဆင်းရဲပုဂ္ဂိုလ်တ attva မဟုတ်ဆိုတဲ့သဘောတွေရှုရင်တမာရီတည်ငြိမ်တာနဲ့အမျှသိတဲ့ပညာတွေမဖြစ်ဘူးလားဝိပဿနာပညာတွေဖြစ်တဲ့အဲ့ဒါလို့သိပြီဆိုလို့ရှိရင်တော့ဒီယုတ်ဒီနာကိုပုဂ္ဂိုလ်တ attva ငါလို့ထင်အောင်မလား မတင်ဘူးဆိုလို့ရှိရင်ပုဂ္ဂိုလ်တ attva ငါထင်မှငါလိုချင်တယ်ငါဒေါသထွက်တယ်ငါမာနတက်တယ်ဆိုတဲ့လောဘဒေါသမာနအစရှိတဲ့ကိလေသာတွေလာအောင်မလားကိလေသာတွေမဖြစ်တော့ကိလေသာတွေမငြိမ့်မိဘူးလားဒါသည်ပင်လျှင်တတ္တဝိရိယတတိတမာရိပညာဆိုတဲ့တရားတွေကကိလေသာကိုမီးရှို့ပြလိုက်တာပဲအဲ့ဒီအတိုင်းသာရှုမှတ်သွားလို့မို့မြင်ရင်မြင်တယ်ရှုမှတ်လို့ကြားရင်ကြားတယ်နားရင်နားတယ်မှုရင်မှုတယ် စားရင်စားတယ်ထီရင်ထီတယ်ကြံနှံ့ရင်ကြံနှံ့တယ်ကြံတွေးရင်ကြံတွေးတယ်စသည်ဖြင့်ဖြစ်ပေါ်တိုင်းဖြစ်ပေါ်တိုင်းသောဓဝရ6ပါးမှာဖြစ်ပေါ်တိုင်းနဲ့အစဉ်အတန်အနတ်ရတာထိတွေ့စရာသဘောတွေကိုမပြတ်မလားရှုမှတ်ပြီဆိုလို့ရှိရင်အဲ့ဒီရှုမှတ်မှုတတိကြောင့်ပဲမျက်စိကလည်းပဲကိလေသာမဝင်မှု လောဘမဝင်မှုဝင်မမလားနားကတော့လောဘဒေါသဝင်မမလားနှာခေါင်းရှာကိုယ်စိတ်တွေကလောဘဒေါသဝင်မမလား မဝင်ဘူးအဲ့ဒါဒီပင်လင်ကိလေသာတွေကိုလောင်ကျွမ်းစေတယ်လို့ခေါ်ရတယ်ဒါသည်ဒီပင်လင်ကိလေသာတွေကိုတကားပိတ်ထားတယ်လို့ခေါ်တယ်မျက်စိတကားကိုပိတ်ထားတယ်နာတကားရှားတကားကိုယ်တကားကြံတွေးစရာကြံတွေးတတ်တဲ့စိတ်တကားအကုန်လုံးတတိနဲ့ပိတ်ထားလိုက်တဲ့အခါကျတော့လာပြီးတော့ကိလေသာတွေမဝင်နိုင်တော့ကိလေသာတွေလောင်ကျွမ်းသွားတယ်လို့ခေါ်တယ်အဲ့ဒါလို့ကိလေသာမဝင်အောင် ပိတ်တကားပိတ်တဲ့အကျင့်ကို တပအကျင့်လို့ခေါ်တယ်ဟုတ်ကဲ့လား ဘယ်လိုဟာတပအကျင့်ခေါ်သလဲတကားပိတ်တဲ့အကျင့်ဘယ်တကားနဲ့ပိတ်သလဲရှုမှတ်မှုတတိတကားနဲ့ပိတ်ပြီးမြင်ရင်မြင်တယ်လို့ရှုရသည်ကြားရင်ကြားတယ်လို့ရှုရသည်နားရင်မွေးရင်မွေးတယ်လို့ရှုရသည်ထိရင်ကြမ်းတမ်းရင်နူးညံ့ရင်စိတ်ထဲကကြံစည်နေရင်တွေးနေရင် စိတ်ကူးနေရင်စိတ်แท้မြင်နေရင်အရှိတဘာဝကိုအရှိတဘာဝအတိုင်းတတိနဲ့ကရှုတော့ကိလေသာဝင်သေးလားစကားပိတ်မထားဘူးလားအဲ့ဒါတပအချင်းပဲဘာခေါ်လဲဆိုတော့အိန္ဒြိယသံဝရခေါ်တယ်ဘာခေါ်တော့အိန္ဒြိယဆိုတာအိန္ဒြေကိုသံဝရပိတ်ဆို့ထားတယ်အိန္ဒြိယသံဝရအိန္ဒြေကိုပိတ်ဆို့ထားတယ်အိန္ဒြေဆိုတာမျက်စိနာနာ ရှားကိုစိတ်အဲ့ဒါဟာတပအကျင့်ပဲတဲ့အဲ့ဒီတမအကျင့်နေနဲ့အတူတကွသီလတွေလည်းစောင့်စည်းထိမ့်သိမ်းရတယ်တဲ့အဲ့ဒီစောင့်စည်းထိမ့်သိမ်းတာလည်းပဲတပအကျင့်ပဲအိန္ဒြိယတံဝရလည်းတပအကျင့်ပဲသီလစောင့်စည်းထိမ့်သိမ်းတာလည်းတပအကျင့်ပဲအဲ့တော့သီလအခြေခံပြီးတော့အိန္ဒြိယတံဝရမြင်နိုင်ကြတိုင်းနားနိုင်စားတိုင်းထိတိုင်းသိတိုင်းကြံတွေးတိုင်းကိုမပြတ်မလားတတိကပ်ပြီးရှုမှတ်နေပြီဆိုလို့ရှိရင်တော့လောဘဒေါသမောဟကိလေသာတွေဝင်အောင်မလားမျက်စိပိတ်ပြီးသားမဖြစ်ဘူးလား နာပိတ်ပြီးနှာခေါင်းပိတ်ပြီးရှားပိတ်ပြီးကိုယ်ပိတ်ပြီးစိတ်ပိတ်ပြီးသာဖြစ်ကြရောဘာအကျင့်လဲဓမ္မအကျင့်တိုက်ရိုက်ပြောရင်တတိပဋ္ဌာန်ဝိပဿနာမဟုတ်ပေဘူးလားအဲ့ဒါကိုပြောတာဒါကြောင့်တဘောစမျက်စိနားနှာရှားကိုယ်စိတ်ဆုပ်ပိတ်အိန္ဒြေစောင့်လေသီလတပခေါ်ယုအကျင့်မျိုးကိုကြိုးစားကျင့်ကြံခြင်းသည်၎င်းအဲ့ဒါတော့ကျင့်ပြီဆိုတဲ့အခါကျတော့အစင်းကိုမြင်လို့မြင်နေမြင်နေရှုတော့ ကိုယ့်ရဲ့တတိသမารိညာကအားကောင်းပြီဆိုလို့ရှိရင်မြင်ရတဲ့အစင်းရဲ့ဖြစ်မှုပြမှုအနိစ္စသဘောမတွေ့ဘူးလားဖြစ်ပြမပြနှိမ့်သက်နေတဲ့ဒုက္ခသဘောမမြင်ဘူးလားအဲ့တော့ဒုက္ခသစ္စာ ပိုင်ပိုင်ခြားခြားမသိပေဘူးလားဩပုဂ္ဂိုလ်ရဲ့တ attva မရဲ့တ attva ရဲ့မဟုတ်ပုဂ္ဂိုလ်မြင်တာတ attva မဟုတ်တ attva မြင်တာမဟုတ်မြင်စိတ်ဖြစ်ရုံမျှပဲဟုတ်ကဲ့လားဒီမြင်စိတ်ဟာလည်းဖြစ်ဖြစ်ပြီးတော့ပြက်ပြက်သွားလို့မမြဲစင်ရဲ့ပုဂ္ဂိုလ်တ attva အတ္တမဟုတ်တဲ့အနတ္တသဘောပဲလို့သိမလားဘူးလား အဲ့ဒါဒုက္ခသစ္စာယုံနဲ့နံကိုသိတာပဲမဟုတ်လားအဲ့ဒါကိုဒုက္ခသစ္စာယုံနဲ့နံကိုဒီလိုသိပြီဆိုတော့ဒီယုတ်ဒီနံကိုတွေ့တာတတ်မဲ့တဲ့တဏှာဖြစ်အောင်မလားပုဂ္ဂိုလ်တ attva လို့မြင်ရင်တာပုဂ္ဂိုလ်တ attva အနေနဲ့တွေ့တာတတ်မဲ့မှုဖြစ်တာကိုအခုကပုဂ္ဂိုလ်တ attva အနေနဲ့မမြင်မဲနဲ့အနိစ္စဒုက္ခအနတ္တသဘောတွေပဲလို့မြင်တော့တွေ့တာတတ်မဲ့မှုတဏှာဖြစ်အောင်မလားမဖြစ်တော့သမုဒိယတစ္ဆာပယ်ပြီးသားမဖြစ်ပေဘူးလား အဲ့တော့ဆင်းရဲရဲ့အကြောင်းဖြစ်တဲ့သမှုရိယသစ္စာပယ်လိုက်ရင်ဆင်းရဲဖြစ်ပေါ်အောင်မလားဒီတော့ဆင်းရဲငြိမ်းခြင်းဆိုတဲ့និရောဓသစ္စာမဆက်ရောက်ပေဘူးလားအဲ့တော့အဲ့ဒါလို့သိဖို့ရအတွက်ရှုနေတာကမေဃသစ္စာမဟုတ်ဘူးလားမေခင်ရှင်ပါမပါဘူးလားအဲ့တော့ဒီတမအကျင့်ခေါ်တဲ့မျက်စိနာနာရှာကိုစိတ်ကြရောက်လာတဲ့အိန္ဒြေကြရောက်လာတဲ့ယုံနာမှန်သမျှကိုရှုခြင်းဟာအရိယသစ္စာ၄ပါးကိုသိမြင်စေတဲ့အကျင့်မြတ်မဟုတ်ဘူးလား ဒါကြောင့်မလို့ဗျမစရိယသာတစ္ဆာလေးအင်းဉာဏ်သက်ဝင်၍သိမြင်စေတတ်အချင်းမြတ်ကိုမပြတ်ကျင့်ခြင်းသည်၎င်းမကောင်းဘူးလားဘာကောင်းတာလဲအဲမင်္ဂလာကောင်းတာပေါ့မဟုတ်လားမင်္ဂလာအနှစ်တည်းရွယ်မဟုတ်လားဒီအနှစ်မင်္ဂလာတွေမသိတော့မင်္ဂလာဆိုကလေးတင်စရာလို့ပဲအောင်မေ့ကြနော်တနာစရာမကောင်းဘူးလားလူကြီးတောင်မတတ်ဘူး နော်လူကြီးတောင်မတော်ဗျမစရိယသာတစ္ဆာလေးအဉ္ဉံသက်ဝင်၍တိမြင်စေတာအကျင့်မြတ်ကိုမပြတ်ကျင့်ရင်းဤ၎င်းတစ္ဆာလေးပါတိစေတတ်တဲ့အကျင့်ကျင့်ပြီဆိုတော့တစ္ဆာလေးပါမသိဘူးလားအဲ့ဒီခါကျတော့အရိယတစ္ဆနာဒတနံဒုက္ခသမုဒယနိရောဓနဲ့မဂမိတာလေးသစ္စာကိုမှန်စွာသိမြင်ခြင်းသည်၎င်းဟောဒီမင်္ဂလာဖြစ်မလာဘူးလားအကြောင်းကျိုးဆက်ဆက်မနေဘူးလား တပမင်္ဂလာကြောင့်ဗြဟ္မစရိယမင်္ဂလာဖြစ်တယ်ဗြဟ္မစရိယမင်္ဂလာကြောင့်အရိယတစ္ဆာနာဒတနာတစ္ဆာလေးပါးမြင်တဲ့မင်္ဂလာဖြစ်တယ်ဟုတ်တယ်မဟုတ်လားတစ္ဆာလေးပါးမြင်တဲ့မင်္ဂလာဖြစ်တဲ့အခါကျတော့ဆင်းရဲခါသိမ့်ချုပ်ငြိမ်းတဲ့និရောဓတစ္ဆာဆိုတာဘာကိုပြောတာလဲနိဗ္ဗာန်ပဲမဟုတ်လားဆင်းရဲငြိမ်းတယ်ဆိုတာနိဗ္ဗာန်မှတပါးပါရှိအောင်မလဲနိဗ္ဗာန်ပဲဆိုတော့ဟောနိဗ္ဗာန်မြင်ပြီနိဗ္ဗာန်တစ္စည်းကရိယာသ ဒုက္ခခတ်သိမ်းချုပ်ပြငြိမ်း၍ဇတ်သိမ်းရာမှအေနိဗ္ဗာန်ကိုမညံဖူညံဖြစ်ဉာဏ်ဖြင့်လင်မြန်စွာမျက်မှောက်ပြုအပ်ခြင်းသည်၎င်းထိတ်ဆုံးအဆင့်ရောက်သွားပြီနော်ဧတိုင်းဣရိယာလေးပါးသည်ဥဒ္ဓမချမ်းသာဆောင်တလွန်ထူးမြတ်သည် မင်္ဂလာကြီးပွားချမ်းသာကြောင့်ကောင်းမြတ်သောမင်္ဂလာများဖြစ်ပါပေသည်ဒီတော့အဲ့ဒီအထိရောက်သွားပြီဆိုတော့ဒီတဲ့နိဗ္ဗာန်တဲ့ပိုးပြီးမြင့်တဲ့မြတ်တဲ့အေးချမ်းတဲ့မင်္ဂလာဆိုတာရှိအောင်မလား အဲ့တော့မင်္ဂလာဆုံးသွားကုန်သွားပြီပေါ့ဟုတ်ကဲ့လားမင်္ဂလာဆုံးသွားကုန်သွားပြီဆိုတော့ဒီလိုတမခေါ်တဲ့တတိပဋ္ဌာန်ဥပဒနာ မျက်စိနာနာရှားကို စိတ်အိန္ဒြေ6ပါးကိုတတိနဲ့ရှုမှတ်ပြီးပိတ်ဆိုခြင်းဆိုတဲ့အကျင့်မြမစရိယခေါ်တဲ့အတိယအရိယတစ္ဆာလေးပါးကိုသိစေတတ်တယ်ဒီတတိပဋ္ဌာန်ဥပဒနာပုပ္ပဘာကမဲအကျင့်ကိုကျင့်လို့မလို့တစ္ဆာမြင်လို့နိဗ္ဗာန်ဝင်ပြီဆိုတဲ့အခါကျတော့အဲ့ဒီပုဂ္ဂိုလ်မှာ လောကဓာတ်ညောင်းမြတုံလောက်ပါဦးမလားတုံလောက်တော့ဘူးလောကဓာတ်၈ပါးကလာဘပစ္စည်းရခြင်းအလာဘပစ္စည်းမရခြင်းပစ္စည်းရလို့ကောဝမ်းသာပြီးစိတ်ကတုံလှုပ်အောင်မလားမရလို့ကောစိတ်ဆင်းရဲပြီးတုံလှုပ်အောင်မလားလာဘအလာဘပြီးတော့ကယတာအာယတာအချွေအရာများလို့ကောဝမ်းသာအောင်မလားမတုံလှုပ်တော့ဘူးအချွေရမရှိလို့ကောဝမ်းနေအောင်မလား မတုံလို့တော့ဘူးပြီးတော့ပါနေတာအကဲ့ရဲ့ခံရလို့ကစိတ်တုံလို့အောင်မလားဟုတ်ကဲ့ရတယ်ဆိုတာလောကလူလို့အောက်မေ့ထားမှမှတ်ထင်ထားမှကဲ့ရတာပဲအခုဟာလူဆိုတာရှိမှမရှိပဲဘာပဲရှိတယ်လဲမပြတ်ဖြစ်ပြက်နေတဲ့ရုပ်အစဉ်နာအစဉ်မြကို ပဲရှိတာပဲဒါကိုပဲလူလို့မသိလို့မိုက်မဲလို့ထင်နေကြတာဒါကြောင့်ကဲ့ရတယ်ဆိုတာလည်းမရှိဘူးချီးမွမ်းတယ်ဆိုတာလည်း မရှိဘူးအဲ့တော့နေတာပတန္တာလောကရန်ကြောင့်လည်းမတုံ့နှုတ်ဘူးဟုတ်ကဲ့လားပြီးတော့ဒုက္ခဆင်းရဲတယ်ဆိုတာလည်းမရှိဒုက္ခချမ်းသာတယ်ဆိုတာလည်းမရှိဒုက္ခနဲ့ဒုက္ခဆင်းရဲနဲ့ချမ်းသာကိုအညီအမျှရှုတတ်တယ်တဲ့ယဟန္တာဆိုတာဟုတ်ကဲ့လားအညီအမျှရှုတတ်တယ်ဒါကြောင့်တာဓိဂုံနဲ့ပြည့်စုံတယ်တဲ့ဒုက္ခလည်းဒီတိုင်းပဲဒုက္ခလည်းဒီတိုင်းပဲယုံနဲ့နံယုံနဲ့နံမျှပဲအဲ့ဒါလိုရှုတတ်ပြီဆိုတဲ့အခါကျတော့ လောကရညောင်မတုံလှုပ်တော့စိုးအိမ်ငေါစိုးရိမ်မှုရှိပါအောင်မလားပူဆွေးမှုရောရှိပါအောင်မလားကိလေသာကောဘာကိလေသာများကြံသေးသလဲမကြံတော့ဘူးမကြံတဲ့အခါကျတော့ဖုဒ္ဓတလောကဓမ္မေဟိစိတ်တံယတနာကံပတိအတောကံဝိရဇံခေမံဧတံမင်္ဂလာမௌတမံဒီမင်္ဂလာဆိုင်မသွားဘူးလားဆိုင်သွားတယ်အဲ့ဒီတော့မင်္ဂလာဒီမင်္ဂလာနှစ်ပါးဟာအရေးအကြီးဆုံးမင်္ဂလာမဖြစ်ပေဘူးလား အရေးကြီးသောမင်္ဂလာဖြစ်လို့မလို့ပဲအခုယောဂီတွေယဟန်တော်တွေအမျိုးသားအမျိုးသမီးတွေသီလရှင်တွေတပမင်္ဂလာကျင့်နေကြတာမဟုတ်ဘူးလားယမစရိယမင်္ဂလာကျင့်နေကြတာမဟုတ်ဘူးလားဒါဖြင့်ဖௌဒ္ဓတလောကဓမ္မေဟိလောကရန်တရားတွေ့ကြုံညာလဲစိတ်ကားမတုံမလောက်တဲ့အခြေအနေတော့ရောက်ပလားမရောက်သေးပါဘူးဘာကြောင့်မရောက်သေးသလဲဆိုတော့လမ်းမဆုံးခင်အိမ်ပြန်ခြင်းလို့မဟုတ်ဘူးလား လမ်းမဆုံးရဲ့အိမ်ပြန်ညလို့မဟုတ်ဘူးလားကိစ္စထွေပြအိမ်များ၍စကားလဲပြောခေါ်မမောလျက်သို့သောမိတ်ရှိလိုစိုးကြည့်၍မိမိတရားမပြညာပဲစိတ်အားလက်လျှော့အိမ်ပြန်ဖို့ပဲတော့တရားရမည်နီမဟုတ်လားနေ့စဉ်နဲ့အမျှရွတ်နေတာအဲ့တော့ဘလောက်များဘယ်တော့များဒီဖုဒ္ဓတလောကဓမေရှိနဲ့နှီးပါမလဲ မနေသေးပါဘူးဗျာအဝေးကြီးရှိပါသေးတယ်နော်အိမ်မက်ထဲတော့ထက်မဲ့လို့ရပြီလားမရသေးဘူးပြန်ပြီးဘုန်းကြီးရွတ်လိုက်မဲ့တဘောဇာဓမ္မစရိယံသာအရိယသစ္ဆနာဒတနာနိဗ္ဗာနာပစ္စည်းကရိယာသဧတံမင်္ဂလမௌဓမံဒေဝတေတိလိုရေးဖြင့်မေလျှောက်ထားသည့်ဩနတာတဘောဇမျက်စိနာနှာရှာကိုယ်စိတ်သုပိတ်အိန္ဒြေစောင့်လေသီလတပခောယောအကျင့်မျိုးကိုကြိုးစားကျင့်ကြံခြင်းသည်၎င်း မြမစရိယံစာတစ္ဆာလေးအင်ဉာဏ်သက်ဝင်၍သိမြင်စေတာအကျင့်မြတ်ကိုမပြခြင်းခြင်းဒီ၎င်းအရိယသစ္ဆနာဒသနံဒုက္ခသမှုရိယနိရောဓနှင့်မကမိတာလေးသစ္စာကိုမှန်စွာသိမြင်ခြင်းဒီ၎င်းနိဗ္ဗာန်တစ္ဆိကရိယာသဒုက္ခခသိမ်းချုပ်ပြငြင်း၍ဇတ်သိမ်းရာမှန်အိနိဗ္ဗာန်ကိုအဲ့ဒီမှာသကလုံးနဲ့တလုံးစီအဓိပ္ပာယ်လိုက်စဉ်းစားကြည့်နော် နိဗ္ဗာန်တသိကရိယာသဒုက္ခခတ်သိမ့်ချုပ်ပြငြိမ်း၍ဇတ်သိမ့်ရာမှန်အေးနိဗ္ဗာန်ကိုမဲ့ညာဖူညာဖြင့်လင်းမြန်စွာမျက်မှောက်ပြုအပ်ခြင်းသည်၎င်းဧတိုင်တရား၄ပါးသည်ဥဒ္ဓမံချမ်းသာဆောင်တလွန်ထူးမြတ်သည့်မင်္ဂလာကြီးပွားချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေတည်းဘုန်းကြီးတို့ပရိသတ်တစ်ခေါက်ဆိုပါအရေးကြီးတဲ့မင်္ဂလာ ပအကျင့်ဆိုတာဘာတွေလဲအိန္ဒြိယသံဝရအိန္ဒြေကိုတတိနဲ့ပိတ်ဆို့ခြင်းတိုက်ရိုက်ပြောရင် ရှုမှတ်ခြင်းဟုတ်ကဲ့လားတပဆိုတာဘာလဲရှုမှတ်ခြင်းအိန္ဒြိယသံဝရဒါဖြင့်တမဆိုတဲ့စကားလုံးရဲ့အဓိပ္ပာယ်ကဘာတဲ့တော့ကိလေသာကိုပူလောင်စေတတ်တဲ့အကျင့် သို့မဟုတ်ကိလေသာကို မီးနဲ့ရှို့မြိုက်တတ်တဲ့အကျင့်မဟုတ်ဘူးလားကိလေသာကို မီးနဲ့ရှို့တော့ဘာတွေလောင်သွားမလဲကိလေသာတွေလောင်သွားမယ်လောင်သွားပြီကျွမ်းသွားပြီဆိုရင်ကိလေသာတွေရှိသေးလားမရှိဘူးဆိုလို့ရှိရင်အဲ့ဒါချမ်းသာမလားဆင်းရဲမလားချမ်းသာစေတဲ့ကိလေသာ မီးနဲ့ရှို့တဲ့ဒီအကျင့်ကိုငငယ်ရွယ်ရွယ်ကျင့်ရမလားကြီးမှကျင့်ရမလား ငငယ်ရွယ်ရွယ်ပြောလိုက်ပါလိုက်ပြီးတော့ကြီးမှပဲကျင့်ရင်မကောင်းဘူးလားမကောင်းပါဘူးဗျာ။ဘာကြောင့်လို့ဟမ်ဝိရိဏတံရှုမြိုက်တံဖြင့်စေရန်ကိလေလောင်ကျွမ်းကြအောင်မသေးမနာမအိုးပါခင်တက်တုံနှင်လျက်ဆောလင်မြန်စွာရှုမြိုက်ပါလောဘယ်အခါမှရှုရမှာ မသေးမနာမအိုးပါခင်တက်တုံနှင်လျက်ဆောလင်းမြန်စွာ ရှုမြိုက်ပါလော့နောင်ခါကာလချိန်လွန်ရဟုနောင်တာတကြီးတင်မကြီးလင်ကြီးမှရှုတယ်ဆိုလို့ရှိရင်စိတ်သွားတိုင်းကိုပါသေးလားမပါဘူးဒီအခါကျတော့ကိလေသာကျွမ်းမလားကိုကျွမ်းမလားဟုတ်ကဲ့လားအဲ့တော့ကိုမကျွမ်းခင်ကိလေသာကျွမ်းအောင် ရှုရမယ်ဆိုတော့ငယ်ငယ်ရွယ်ရွယ်တန်တုံမြန်တုံး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 ဇနီးမယားတမိသားနှင့်လင်သားအိမ်ယာအဖျားပြားကိုငဲ့ကာဖင်နေအချိန်၍ကသေဘေးတင်ကိုဥလိမ့်သည်ဘသူကဥမာတော့မကောင်းဘူးလားမကောင်းဘူးဘာမကောင်းတာလဲဘာကဥမကောင်းတယ်လဲဒီဆောင်ပုတ်တိုးတိုးလေးကမရခြင်းဘူးလား ရခြင်းရင်စာအုပ်ထဲမှာပါသည်နော်စာအုပ်ထဲမှာပါသည်ရှေ့စာမျက်နှာရေကန်စာရွက်ရဲ့အတွင်းဘက် အတွင်းဘက်မှာမြားလှအကျိုးတွေဆိုတဲ့စာမျက်နှာရဲ့အတွင်းဘက်မှာအချိန်ရွေးမနေနဲ့နော်နားထောင်တစ်ခေါက်ရွတ်ပြမယ်ပြန်ညင်းတဲ့ဘုန်းကြီးတွေစိတ်အသာနှိပ်ထားနော်တချို့ဟိုဘက်မှာရုပ်ရုပ်ဖြစ်ကုန်ပြီ နော်ဒီထဲမှာတော့မဖြစ်ပါဘူးနားထောင်နားထောင်အင်မတန်ကောင်းတဲ့ဖရာစကားအိုဘဲလူသားငမိုက်တာတင်ငါအဝိဇ္ဇာအောင်းထင်ငါခင်မင်တတ်မဲ့တွေကဖက်လျက်အောက်ထက်တန်သာဆုံးဆံငါဖြင့်တဏလက်သက်ထင်နိုင်ချေ၍အေးတယ်မရှိဆင်းရဲဖြစ်ပြီးဝိဣသားကောင်လုံးလုံးဒီ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 ဇနီးမယားသမိသားနဲ့လင်သားအိမ်ယာအဖျားပြာကိုငဲ့ကာဖင်နေအချိန်၍ကသေဘေသင်ကိုဥလိန်ဒီဩဘသူတွေတိုက်ရိုက်ပြောနေတာတော့အာလုံးကိုတိုက်ရိုက်ပြောနေပြီဟုတ်ကဲ့လားသို့ဩပဲလူသားငမိုက်တာဩ ဆောင်တော့ part in present နော်အဲ့ဒါသေသေးချာချာဖတ်ပြီးသေသေးချာချာနှလုံးသွင်းကဲရှိမင်္ဂလာသွားမယ်ဗုဒ္ဓတာလောကဓမေဟိစိတ်တံယတနာကံပတိအာတောကံဝိရဒံခေမဣတံမင်္ဂလာမုဒ္ဓမဒေဝတေတိလိုရေနှမေးလျှောက်ထားတဲ့ဥနတဗုဒ္ဓတာလောကဓမေဟိစိတ်တံယတနာကံပတိ လောကရန်ရှစ်ပါးတွေ့ကြုံရလေဖရာယဟနာသူတော်စွာတို့စိတ်မှတစီတုံလုံးမှုမရှိပါကြ။အတောကံဆိုရင်ပူဆွေကင်းစင်ဝေ၍ငြိမ်းအေးလှပါပေ၏ဝိရဇံကိလေမြူမြေကင်းစင်ဝေ၍ငြိမ်းအေးလှပါပေ၏ခေမံကိလေယံဘေကင်းစင်ဝေ၍ငြိမ်းအေးလှပါပေ၏ဧတံတရားလေးပါးသည်ဥဒ္ဓမံချမ်းသာဆောင်တလွန်ထူးမြတ်သည့် မင်္ဂလာကြည်ပါချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေတည်းဆိုဖုဒ္ဓတ္တ ဓိပ္ပာယ်သိပြီနော်အဲ့တော့ရှေ့သွားပြီနိဂုံအဲ့ဒီအထိက38ဖြာစိတ်သွားပြီနိဂုံဧတာရိတာနိကတဝနာတပ္ပထမပရာဇိတတပ္ပထတထိန်ကိသန္တိတံတေတာမင်္ဂလမုဒ္ဓမံနိဂုံအုပ်ပြီမပြေးနိုင်မယ်မပြေးနိုင်ဘူးလို့ထင်ရတဲ့မင်္ဂလာပြီးမသွားဘူးလားပြီးသွားလိုက်တာနော်အကျဉ်းချုံလိုက်ယုံလိုက်တဲ့အခါကျတော့ပြီးပြီ ဒေဝတေတိလိုရေးနှင့်မေးလျှောက်ထားသည်ဩနတဧတာဒိတာနှင့်ကြည်ပွားချမ်းသာမှန်စွာတိုးပွားဤသို့သောမင်္ဂလာများကိုကတ္တဝနာစိတ်ထားမြင့်မြင့်ညာအားဆင်၍ပြုကျင်ကြကုန်သည်ရှိသောတပ္ပထဒီမင်္ဂလာတွေစိတ်ဓာတ်မမြင်ဘူးဆိုလို့ရှိရင်ကျင့်နိုင်မှာမလားအဲစိတ်ဓာတ်မြင်မှမှကျင့်နိုင်တယ်ဒါကြောင့်စိတ်ဓာတ်မြင့်အောင်ပြင်ရသေးပြီးတော့မင်္ဂလာတွေကျင့်နောက်ဆုံးမှအတောကဝိရဇံခေမန်ဆိုင်ဟုတ်ကဲ့လား ကတဝနာစိတ်ထားမြင်မြင်ညာအားဆင်၍ပြုကျင်ကြကုန်သည်ရှိသောသဗ္ဗဓမပရာဇိတာ ရောက်ရာဒေတာမှန်သမျှ၌တွင်ပယံသူ အတွင်းယံသူ အပြင်ယံသူနှမျိုးလုံးတွင်ပယံသူဘယ်သူတယောက်မျှမနိုင်ရကုန်သည်ဖြစ်၍ဝါယံသူမှန်သမျှကိုမိမိကသာနိုင်ရကုန်သည်ဖြစ်၍သဗ္ဗဓတထိန်ခေသန္တိရောက်ရာဒေတာမှန်သမျှ၌ဘေးပယံကွာအေးမြချမ်းသာရကုန်၏ကောင်းမလား ကောင်းလိုက်တာဒေသမင်္ဂလာတရား လက်ကင်ထားသူထိုသည့်လူတို့ဤတန်38ဖြာထိုမင်္ဂလာသည်မင်္ဂလာ မုဒ္ဓမာကြီးဝါချမ်းသာ ဆောင်ကားပေဒဂုံတကကြောင့်အမြတ်ယရနာမင်္ဂလာကြီးဖြစ်ပါပေသတည်းသောဧတာဒိတာနိ ကတဝါနာသဗ္ဗတတုထေခိသန္တိတံတေတံမင်္ဂလမௌဓမံဒေဝတေ ဓိဗ္ဗာယ်ထင်ရှားပြီဒီတော့တရားသိညာဆိုဒီကနေ့ဘုန်းကြီးတို့1350ခုနှစ်နှစ်ဆန်းတရက်နေ့နှစ်ဦးအခါမှာ မင်္ဂလာ38ပါးဒေသနာကိုအဆုံးသတ်ရတာဖြစ်တဲ့အတွက်မင်္ဂလာနဲ့ပြည့်နေတဲ့နှစ်ဦးမဖြစ်ပေဘူးလားနှစ်ဦးကမင်္ဂလာနဲ့ပြည့်ရင်နှစ်လည်းလည်းမင်္ဂလာနဲ့ပြည့်လို့နှစ်နှောင်းမှလည်းမင်္ဂလာနဲ့မပြည့်ပေဘူးလား အဲ့ဒါလို့ပြည့်အောင်မလုပ်ရမလဲဆိုတော့မင်္ဂလာတရားလက်ကင်ထားရမည်နော်လက်ကင်ထားဖို့ဆိုတော့နားမလဲရင်လက်ကင်ထားနိုင်မှာမလားမထားနိုင်ဘူးနားလည်မှသာမင်္ဂလာတရားလက်ကင်ထားနိုင်မှာဖြစ်တဲ့အတွက်ဒီမင်္ဂလာစာအုပ်မှာစလုံးမဲနဲ့ရေးထားတဲ့ပုံနှိပ်ထားတဲ့အခုရွတ်ခဲ့တဲ့ဟာတွေကိုအရကြက်ပြီးနှုတ်ကတွတ်တွတ်ရွတ်ရင်မင်္ဂလာတတိမရှိပေဘူးလား အဲ့ဒါလို့ဆိုလို့ရှိရင်မင်္ဂလာစင်မကွာမိမိတဏ္ဍာမှာရှိမနေပေဘူးလားဒါကြောင့်မလို့38ပြာမင်္ဂလာမိမိတဏ္ဍာမှာအစင်မကွာရှိနိုင်အောင်ကျင့်ကြံကြိုးစားပွားများအထောက်ကြခြင်းအပြင်အသေဝနာစပါဠနံလူရုပ်လူမိုက်နဲ့မပေါင်းသိခြင်းဆိုတဲ့မင်္ဂလာကအစပြုပြီးတော့ဖုဒ္ဓတာလောကဓမ္မေဟိစိတ်တန်ယတနာကံပတိ လောကရန်၈ပါးတွေ့ကြုံများလဲစိတ်ကားမတုံလို့ခြင်းစိုးရိမ်ပူဆွေးမှုမရှိခြင်းကိလေသာမြူမရှိခြင်းကိလေသာဘေးရန်မရှိခြင်းဆိုတဲ့အထွတ်အထိပ်မင်္ဂလာအထိရရှိနိုင်တဲ့သူတော်စင်များဖြစ်ကြပါစေ။ကိုင်းလိုက်စို့ချမ်းမြေမင်္ဂလာချမ်းမြေမင်္ဂလာသင်္ဇယာသင်္ဇယာ ဤမှပြီးပါပြီမင်္ဂလာတရားကျင့်သူများကြီးဝချမ်းသာသည်တတ္တဝါမှန်၍တရားတွေချမ်းမြေ့စေခြင်းသည်သုံးပါ တခသာဓုယနေ့ယခု